အခန်းကြီး131အငယ်1မှ4ငါသည်ဖြောင့်မတ်သောသူတို့၏အစည်းအဝေး၌၎င်းပရိသတ်၌၎င်းဒါဝရဘုရား၏ဂုဏ်တော်ကိုစိတ်နှလုံးအကျွင့်မဲ့ချီးမွမ်းမည်ဒါဝရဘုရား၏အမှုတော်တို့သည် ကြီးမြတ်ကြ၏ကြီးညိုသောသူတို့သည် ထိုအမှုတော်တို့ကို ရှာဖွေလိုက်စစ်တတ်ကြ၏စီရင်တော်မူသောအရာသည်ဘုံတရေနှင့်ပြည့်စုံ၍ ဖြောင့်မတ်တော်မူခြင်းတရားလည်းအစဉ်အမြဲတည်ပါ၏အံဘွယ်သော အမှုတော်တို့ကိုအောင်းမေ့ဖို့ရန်စီရင်တော်မူပြီးဒါဝရဖျားသည်ယေရှုပြုတတ်သောသဘောတနာဆုံမဲ့တတ်သောသဘောနှင့် ပြည့်စုံတော်မူ၏အငယ်ငါမှ30ကြောက်ရွံ့ယူသေးသောသူတို့ကိုကြိုးမွေးတော်မူ၏ ပရိညင်တရားတော်ကို အစဉ်အောက်မေ့တော်မူ၏အမှုတော်တို့၌ရှိသောတကူကိုမိမိလူတို့အားပြ၍တပန်းအမျိုးသားတို့၏အမွေကို ပေးတော်မူ၏လက်တော်နှင့် ပြုသောအမှုတို့သည်တစ္ဆာနှင့်၎င်းတရားနှင့်၎င်းရှင်ကြ၏ပညာတော်အလုံးစုံတို့သည် ဖောက်ပြန်ခြင်းသဘောနှင့်ကင်းလွတ်ကြ၏တစ္ဆာဆောင်ခြင်းဖြောင့်မတ်ခြင်းနှင့်ရှင်သောကြောင့်အစဉ်အမြဲတည်ကြ၏ မိမိလူတို့၌ရွေးတော်မူခြင်းကျေးဇူးကို ပြုတော်မူ၏ပရိညင်တရားတော်ကို အစဉ်အမြဲထားတော်မူ၏နာမတော်သည်တန်ရှင်း၏ကြောက်ရွံ့ယိုသေးပွဲဖြစ်၏ဒါဝရဘုရားကိုကြောက်ရွံ့သောသဘောသည်ပညာ၏အချုပ်အခြာဖြစ်၏ပညာတော်တို့ကိုစောင့်ရှောက်သမျှသောသူတို့သည် ကောင်းသောဉာဏ်ရှိကြ၏ဂုံတရေတော်သည် အစဉ်အမြဲတည်တည်